ရှေလုကာခရစ်ဝင်ခန်းကြီး78အငယ်1မှ8လူတို့သည်အားမလျော့ဘဲကြိုးစား၍ဆုတောင်းရမည်အကြောင်းကို ဥပမာစကားအားဖြင့် မိန်တော်မူသည်ကားမြို့တစ်မြို့၌ဘုရားသခင်ကိုမကြောက်ရွံ့လူကိုအာမနာတတ်သောတရားသူကြီးတယောက်ရှိ၏ထိုမြို့၌နေသော မုတ်ဆိုးမတယောက်သည်တရားသူကြီးထံသို့တွား၍ဂျမရံဘက်ကို လက်စားခြေလောက်အောင်အပြည့်အလျောက် ဒဏ်စီရင်ပါဟု တောင်းပန်သော်လည်း၊တရားမစီရင်ဘဲကြာမြင့်စွာနေ၏။ထိုနောက်တရားသူကြီးက၊ငါသည်ဘုရားသခင်ကိုမကြောက်ရွံ့၊လူကိုအားမနာတတ်သောသူဖြစ်သော်လည်း၊ဤမုတ်ဆိုးမသည်ငါ့ကိုနှောင့်ရှက်သောကြောင့်သူ့ဘက်၌တရားစီရင်မည်။သို့မဟုတ်အစဉ်လာ၍ငါ့ကိုပင်ပန်းစေလိမ့်မည်ဟု စိတ်ထဲ၌အကြံရှိ၏။မတရားသောထိုတရားသူကြီးအကြံကိုမှတ်ကြလော့ ဘုရားသခင်ရွေးကောက်တော်မူသောသူတို့သည်နေ့ညဉ့်မပြတ်အော်ဟစ်၍တောင်းလျှောက်လျှင်၊ဘုရားသခင်သည်သူတို့ဘက်၌တရားမစီရင်ဘဲနေတော်မူမည်လော။ကြာမြင့်စွာသည်းခံတော်မူမည်လော။ငါဆိုသည်ကား၊သူတို့ဘက်၌အလျင်အမြန်တရားစီရင်တော်မူမည်။သို့သော်လည်းလူသားသည်ကြွလာသောအခါယုံကြည်ခြင်းကို မြေကြီးပေါ်မှာတွေ့မည်လောဟု သခင်ဘုရားသည်မိန့်တော်မူ၏။ အငယ်9မှ14ကိုကုသိုလ်ကိုအမိပြု၍သူတစ်ပါးကိုမထီမဲ့မြင်ပြုတတ်သောသူအချို့တို့အားမိန်တော်မူသောဥပမာကားလူနှစ်ယောက်တို့သည်ဆုတောင်းပတနာပြုခြင်းဟာဗိမာန်တော်ပေါ်သို့တက်ကြ၏တယောက်ကပါရိရှဲဖြစ်၏တယောက်ကအခွန်ခံဖြစ်၏ပါရိရှဲသည်တယောက်ထီးရက်လျက်အိုးဖျားသခင်သူတစ်ပါးတို့သည် အနိုင်ထက်လူယူခြင်းမတရားသဖြင့်ကျင့်ခြင်း သူ့မယားကိုပြစ်မှားခြင်းအပြစ်ရှိသကဲ့သို့ကျွန်ုပ်၌မရှိသည်သာမက၊ဤအခွန်ခံကဲ့သို့ပင်မဟုတ်သောကြောင့်ကျေးဇူးတော် ကြီးလှပေ၏။အကျွန်ုပ်သည်ခုနစ်ရက်တွင်နှစ်ရက်အစာရှောင်ပါ၏။ဥစ္စာရှိသမျှတို့ကိုဆယ်ဘို့တဘို့လှူပါ၏ဟူ၍ဆုတောင်းပဌနာပြု၏။အခွန်ခံမူကား၊အဝေးကရပ်၍ကောင်းကင်သို့မမျှော်မကြည့်ဝံ့ဘဲရင်ပတ်ကိုခတ်လျက် ။အိုဘုရားသခင်၊အပြစ်များသောအကျွန်ုပ်ကိုသနားခြင်းကရုဏာစိတ်ရှိတော်မူပါဟုဆုတောင်းလေ၏။ငါဆိုသည်ကား၊ထိုသူသည်အပြစ်ပြေလျက်မိမိအိမ်သို့ ပြန်သွား၏။ဖာရိရှဲမူကားအပြစ်မပြေ။အကြောင်းမူကား၊ကိုယ်ကိုကိုယ်ချီးမြှောက်သောသူမည်သည်ကား၊နှိမ့်ချခြင်းသို့ရောက်လတံ့။ကိုယ်ကိုကိုယ်နှိမ့်ချသောသူမည်သည်ကား၊ချီးမြှောက်ခြင်းသို့ရောက်လတံ့ဟုမိန့်တော်မူ၏။ 23ထိုအခါသူငယ်တို့ကိုလက်တော်နှင့်တို့စေခြင်းငှါအထံတော်သို့ဆောင်ခဲ့သည်ကိုတပည့်တော်တို့သည်မြင်လျှင်အပြစ်တင်ကြ၏။ယေရှုသည် ထိုသူငယ်တို့ကို ခေါ်တော်မူ၍၊ငါ့ထံသို့ လာပါလေစေ။မဆီးတားကြနှင့်။ဘုရားသခင်၏နိုင်ငံတော်သည်ထိုသို့သောသူတို့၏နိုင်ငံဖြစ်၏။ငါအမှန်ဆိုသည်ကား၊အကြင်သူသည်ဘုရားသခင်၏နိုင်ငံတော်ကိုသူငယ်ကဲ့သို့မခံမယူ။ထိုသူသည် နိုင်ငံတော်သို့မဝင်ရဟုမိန့်တော်မူ၏။အရာရှိတယောက်က၊ကောင်းမြတ်သောဆရာ၊ထာဝရအသက်ကို အမွေခံရအံ့သောငှါအကျွန်ုပ်သည်အဘယ်အမှုကို ပြုရပါမည်နည်းဟု မေးလျှောက်သော်၊ယေရှုက၊ငါ့ကိုကောင်းမြတ်သည်ဟုအဘယ်ကြောင့်ခေါ်သနည်း။ဘုရားသခင်တပါးတည်းသာကောင်းမြတ်တော်မူ၏။သင်သည်ပညတ်တော်တို့ကိုသိသည်မဟုတ်လော။သူ့မယားကိုမပြစ်မှားနှင့်။လူအသက်ကိုမသတ်နှင့်။သူ့ဥစ္စာကိုမခိုးနှင့် မမှန်သောသက်သေကိုမခံနှင့်။မိဘကိုရိုသေစွာပြုလော့ဟုမိန့်တော်မူလျှင်၊အရှင်ဘုရား၊ထိုပညတ်ရှိသမျှတို့ကိုငယ်သောအရွယ်မှစ၍အကျွန်ုပ်စောင့်ရှောက်ပါပြီဟုလျှောက်ပြန်သည်ကိုယေရှုသည်ကြားလျှင်၊သင်သည်တခုလိုသေး၏။ကိုယ်ဥစ္စာရှိသမျှကိုရောင်း၍ဆင်းရဲသောသူတို့အားပေးဝေလော့။ထိုသို့ပြုလျှင်ကောင်းကင်ဘုံ၌ဘဏ္ဍာကိုရလိမ့်မည် ထိုပြီးမှလာ၍ငါ့နောက်သို့လိုက်လော့ဟုမိန့်တော်မူ၏။ထိုသူသည်များစွာသောဥစ္စာကိုရတတ်သောသူဖြစ်၍၊ထိုစကားကို ကြားလျှင် အလွန်စိတ်မသာသည်နှင့်သွားလေ၏။ထိုသို့စိတ်မသာသည်ကိုယေရှုသည်မြင်တော်မူလျှင်၊ဥစ္စာရတတ်သောသူသည်ဘုရားသခင်၏နိုင်ငံတော်သို့အလွန်ဝင်ခဲလှ၏။ကုလားအုပ်သည် အနဖားကိုလျှိုလွယ်၏။ငွေရတတ်သောသူသည်ဘုရားသခင်၏နိုင်ငံတော်သို့ဝင်ခဲသည်ဟုမိန့်တော်မူ၏။ကြားသောသူတို့ကလည်း၊သို့ဖြစ်လျှင်အဘယ်သူသည်ကယ်တင်တော်မူခြင်းသို့ရောက်နိုင်မည်နည်းဟု ပြောဆိုကြ၏။ကိုယ်တော်ကလည်း၊လူမတတ်နိုင်သောအမှုကိုဘုရားသခင်တတ်နိုင်တော်မူသည်ဟုမိန့်တော်မူ၏။ထိုအခါပေတရုက၊အကျွန်ုပ်တို့သည်ရှိသမျှကိုစွန့်ပစ်၍ကိုယ်တော်နောက်သို့လိုက်ကြပါပြီဟုလျှောက်လေသော် ကိုယ်တော်က၊ငါအမှန်ဆိုသည်ကား၊အကြင်သူသည်ဘုရားသခင်၏နိုင်ငံတော်ကြောင့်အိမ်ရာ၊မိဘ၊ညီအစ်ကို၊သားမယားတည်းဟူသောတပါးပါးကိုစွန့်၏။ထိုသူသည်ယခုကာလ၌အဆများစွာသောအကျိုးကို၎င်း၊နောင်ဘဝ၌ထာဝရအသက်ကို၎င်းခံရလတံ့ဟုမိန့်တော်မူ၏။31ထိုအခါကိုယ်တော်သည်တကျိပ်နှစ်ပါးသောတပည့်တော်တို့ကိုခေါ်၍၊ ငါတို့သည်ယေရုရှလင်မြို့သို့ယခုသွားကြ၏။ပရောဖက်များရေးမှတ်သမျှသည်လူသား၌ပြည့်စုံရလိမ့်မည်။တပါးအမျိုးသားတို့လက်သို့အပ်နှံခြင်း၊ပြက်ယယ်ပြုခြင်း၊ညှဉ်းဆဲခြင်း၊တံတွေးနှင့်ထွေးခြင်းကိုခံရလိမ့်မည်။သူတို့သည်လူသားကိုရိုက်ပုတ်၍သတ်ကြလိမ့်မည်။သုံးရက်မြောက်သောနေ့၌ထမြောက်လိမ့်မည်ဟုမိန့်တော်မူ၏။ထိုစကားတော်တခွန်းကိုမျှတပည့်တော်တို့သည်နားမလည်ကြ။ ထိုအကြောင်းအရာသည်ဝှက်ထားလျက်ရှိသည်ဖြစ်၍မိန့်တော်မူချက်အနက်ကိုမရိပ်မိကြ။35ယေရိခေါမြို့အနီး၌ရှိတော်မူစဉ်တွင်၊လူကန်းတယောက်သည်လမ်းနားမှာထိုင်၍တောင်းစားလေ၏။ထိုလူကန်းသည်လမ်း၌လူများသွားသံကိုကြားလျှင်အဘယ်သို့ဖြစ်သနည်းဟုမေး၏။ နာဇရက်မြို့သားယေရှုကြွသွားကြောင်းကိုသူတပါးပြောလျှင်၊ဒါဝိဒ်၏သားတော်ယေရှု၊အကျွန်ုပ်ကိုကယ်မသနားတော်မူပါဟုဟစ်ကြော်လေ၏။ထိုသူကိုတိတ်ဆိတ်စွာနေစေခြင်းငှါရှေ့တော်၌သွားသောသူတို့သည်ငေါက်၍ဆိုကြသော်လည်း၊ဒါဝိဒ်၏သားတော်၊အကျွန်ုပ်ကိုကယ်မသနားတော်မူပါဟုသာ၍ဟစ်ကြော်လေ၏။ယေရှုသည်လည်းရပ်တော်မူလျက်၊ထိုသူကို ခေါ်ခဲ့ဟု အမိန့်တော်ရှိ၏ လူကန်းသည်အထံတော်သို့ချဉ်းကပ်ပြီးမှ၊သင်၌အဘယ်သို့ပြုစေလိုသနည်းဟုမေးတော်မူလျှင်၊သခင်၊အကျွန်ုပ်မျက်စိမြင်စေခြင်းငှါပြုတော်မူပါဟုလျှောက်လေသော်၊ယေရှုက၊မျက်စိမြင်စေ။သင်၏ယုံကြည်ခြင်းသည်သင့်ကိုကယ်မပြီဟု မိန့်တော်မူ၏။ထိုခဏခြင်းတွင်ထိုသူသည် မျက်စိမြင်၍ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းလျက်နောက်တော်သို့လိုက်လေ၏။လူအပေါင်းတို့သည်မြင်လျှင်ဘုရားသခင်ကိုအံ့ဩ ချီးမွမ်းကြ၏